ပြိပဒံတရား၄ပါးမပွားပြီမှာမြစ်ကြီးဖြစ်ပါဆော်လွဲသွားပြီဆိုပြတာပြိပဒံတရား၄ပါးဒီလိုဆိုတော့ပွားပြီမှာမြစ်ကြီးဖြစ်ပါလို့ပွားပြီးတော့ဖြစ်တာမပွားပြီမှာပမာရဖြစ်ပြီးတော့ပွားပြီမှာအပမာရဖြစ်ပေါ် ဒီကအစတင်ပြီးတော့ပြောတော့ပါပဲစကားလေးတွေကတစ်ခုနဲ့တစ်ခုဒီရဲ့အားဖြင့်ဆက်နေပြီးတော့နေတာဟုတ်လို့ဒီလိုပဲသိတဲ့ဖြစ်တဲ့အသေးပဲလေးကျောင်းအားလျော်သွားဖော်ပြပေးရပါတယ်ဒီနေ့ကကျောင်းဝေရာတွေပါဆောင်းဝေရာတွေပါဆိုတာပေါ့ကျောင်းဝေရာတွေကတော့ ဖြစ်ဖြစ်တရားတရားတွေပါပဲသဘောရကတော့ဖြစ်ဖြစ်တရားတွေပါပဲဒါပါပဲอืมအဲဒီဖြစ်ဖြစ်တရားတွေကြောင့်ရှားဖို့မေလီယောပောသဖြစ်ွက်လေးနှင်းလက်ဟင်္ဒာပမာဒအဲဒါတွေကြောင့်ရှားဖို့မပြက်ွက်မလေးနှင်းတာအဲအပမာဒဆိုတာပါလေ အဲ့ဒါလေးကိုပြောသွားပါတယ်မင်းကဒါဟာသိအရေးကြီးပါတယ်လူသားပြည်သားကိုရအတွက်ပထမဆုံးကြောင်ဝဲနဲ့ဆောင်ဝဲရှိကနားလည်အောင်အဲဒီဆောင်ဝဲဟာမုန်းတိရုပ်ရှားစရာတွေကြောက်စရာတွေ ဒါတွေကျွလို့လို့ရှိရင်မကောင်းကျိုးတွေဟာလည်းပဲကျိုးစရာကြောက်စရာတွေပဲဆိုတော့ဒီသိရှိပြီးတော့ကျုံတက်ကြောက်တတ်ပြီဆိုရင်ရှောင်တော့တာပါပဲသူစိတ်တရားတွေဟာကောင်းကျိုးပြည့်တဲ့တရားတွေပဲလို့ယူသိထားရင်တတ္တရားတွေဖြစ်ပွားပြီးတော့အဲ့ဒါတွေကိုဒီကန်းစပြီးတော့ပွားရဖို့ရမလေးခင်းတော့ပါဘူး သူတို့လည်းပဲလေဟင်းလို့ရှိရင်လည်းဒါလည်းပမာဒလည်းဖြစ်တာပါမလေဟင်းလို့ရှိရင်တော့အပမာဒဆိုတာအဲတော့လွယ်လွယ်လေးပါပဲအဲဒါမင်းရဲ့အခြေခံထားပြီးတော့ပြောတော့ပါတယ်ဒါတော့အခြေခံနားလည်တယ်ဆိုလို့ရှိရင်ရှင်းလက်ရှင်းသုံးမယ်ဆိုရင်လူပိတတ်တော့ We've been discussing the practice of Four Noble Truths, uh, sorry, uh, Four Satipadana, mindfulness, practice of mindfulness. Whoever does not practice Satipadana will be deviated from the practice of the noble path of eight constituents, which amounts to Pamara. On the other hand, whoever practices Sadiprana to the full extent will be tantamount to practicing or accomplishing the noble path of eight constituents, which means apama, which leads to apamara, diligence <clears throat> or vigilance. This is that uh, this uh, subject is discussed because they are related. That's why we also discussed what are things to abstain and what are things to observe. Things to be abstained are the ten kinds of immoral deeds, luxury in Pali. And things to be observed are sucharita moral deeds or wholesome deeds, which are also of ten kinds. If one fails to abstain from committing, fails to abstain from these ten dhritas and moral deeds, then one will be pamada. If one does not fail to abstain from these ten immoral deeds, because one is diligent or vigilant, this will be tantamount to abhamara. This is very important. In order to be a real, good human being, understanding them, first of all, one has to understand what is, what are to be abstained, what are to be observed, and then undertake the practice. Knowing that the immoral deeds are despicable, fearful, one abstains from them. And also one should know that the consequences of the, such immoral deeds are unwholesome, despicable. One should despise it, one should detest it, <coughs> one should be afraid of it. Then one should abstain from committing these things. As for surgery does, moral deeds. They bring about uh, wholesome consequences, and having faith in it, we undertake this practice. Then, if we fail, we'll be pamada, and if we do not fail, we'll be apamada. As simple as that. If one understands this basically and undertake the practice, then one will be a real good person. ကျင့်ကြံများမှာတော့ဒီပမာဒအပမာဒဟာအမျိုးအစားပေါင်းဘယ်လောက်ရှိတယ်ဆိုတာတော့ခွဲခြားပြီးတော့ကဏ္ဍနဲ့ပြထားတာတော့မရှိပါဘူး။ဒါပေမဲ့လို့ဘုရားမိန့်မှာရဲ့စကားအတော်လာတွေထောက်လို့ရှိရင် 3စားလောက်ရှိပါတယ်3စားဆိုတာကအကျမ်းစာအလတ်စာအနိစာပေါ့လေပမာရဟာလည်းပဲအကျမ်းစာအလတ်စာအနိစာရှိတယ်လို့အပမာရဟာလည်းပဲအကျမ်းစာအလတ်စာအနိစာရှိပါတယ်အဲ့ဒီတွေကပမာရအကျမ်းစာဆိုတာကတော့ကြောင်တင်းတဲ့ဒီစိတ်တရားတွေကို ရှောင်ဖို့ရတာဝန်တရားရှိပါလေရဲ့လက်ရှင်းပြက်ွယ်သွားလို့ရှိရင်ဒါဒီဝတရားမေ့တယ်ခေါ်တာပဲပုတ်စားတယ်ခေါ်တာပဲအဲ့ဒါပမာဒပဲတခုခိုးခုမိစ္ဆာကရကာမဟုလေဟုယန္တိုက်ဟုစဉ္ညာတဏ္ဍရိုင်းကြကြပြောဆိုဆက်ဆံမှုနှိမ့်ပဲတဲ့စကားတွေပြောဆိုမှု သူတော်ဘာပစ္စည်းအပိုင်စီမတရားအပိုင်စီလို့ဟုသူတော်ဘာပစ္စည်းရှင်းစေလို့ဟုကောင်းလာကြည့်လဲကောင်းကျိုးမရဆိုးတာကြည့်လဲဆိုးရမရအယူဆလွဲမှာခုဒါလေးပေါ့ကိုနှုတ်စိတ်သုံးမျိုးလုံးဆိုင်ရာပေါ့ရိုင်းဆိုင်ကျမ်းသာပြီးတော့ပူလောင်ဆက်စုပ်ဖွယ်ရဖြစ်တဲ့ဒုက္ခိတတရားတွေပေါ့ ဒါတွေယုံချမုန်းတိကြတွေပဲကြောက်ကြတွေပဲဆိုပြီးတော့ပေါ့ကျူတည်ပြီးတော့လည်းမသိဘူးသိရမယ်လည်းပဲလက်တွေ့ကြကြအဲ့ဒါတွေကိုယုံမုန်းဆက်ဆုပ်ကြောက်ပြီးတော့ခြေရုပ်တပတ်လေးရှိပြီးတော့မရှောင်ဘူးဆိုလို့ရှိရင်တော့ပမာဒအကျဉ်းစားဖြစ်သွားတော့ဒီပမာဒအကျဉ်းစားဖြစ်တယ်လို့အဲ့ဒါတွေကိုကြောက်နိုင်လို့ရှိရင်တော့ အပမာဒအကျဉ်းစားလို့ဆိုမှာပါပဲ။ဟွန်း။ကြောင်ဝဲချက်ကြောင်ဖို့အတွက်ပြက်ွက်ပါကပမာဒဆိုတာ။မြန်မာဘုရားနဲ့ဆိုတော့နားလည်ထားရင်လွယ်လွယ်လေးပါကောင်းပါရဲ့။ကြောင်ဝဲချက်ကြောင်ဖို့အတွက်မပြက်ွက်ပါကအပမာဒ။ဒီသမုတ်လေးရထားတယ်ဆိုရင်ပမာဒအကျဉ်းစားဟာဒါခိုးတကူဆိုတာပေါ့လေ။ ရှင်းရှင်းလေးမတွေးမဆရပဲနဲ့လွယ်လွယ်နဲ့နားလည်သွားနိုင်ပါတယ်။ In the text uh, I mentioned these two things, pamara and apamara, but it has not been mentioned how many kinds of pamara and there are there in numbers. However, according to the Buddha's discourses, there are roughly three kinds, namely gross, medium and refined, both for pamara and apamara. As for gross form of pamara negligence, not abstaining what should be abstained, namely not abstaining from committing or uh, observing or uh, not abstaining from deuteritas, immoral deeds, uh, failing to abstain from immoral deeds, forgetting them, neglecting them, such as stealing, stealing, sexual misconduct, lying, malicious talk, harsh speech, meaningless talk, covetousness, ill will, wrong view. Wrong view, not believing good, that good becomes good and bad becomes bad, karma and karma results. So that one's physical, verbal, mental behaviors become wild and violent, and one is, does not detest or fear Ducharitas and Maudis, not knowing them in advance that they are unwholesome, and even if one knows, one does not practice with the concept of Hiri Otapa, moral shame, moral fear, or spiritual shame, spiritual fear. Such is the gross form of pamara. Conversely, if one abstains from doing these immoral deeds, then one is said to be apamara, diligence, vigilant. This is gross form of apamara, as simple as that. If you can, if you can just remember, failing is pamada, or negligence is pamada, and diligence or vigilance is abamada. ရှောင်ရှားတဲ့ချက်တွေကိုရှောင်ရှားဖို့လိုသလိုဆောင်ပါလိုက်လာတဲ့အရာတွေလည်းပဲအမြဲမပြတ်ဆောင်ပါလိုက်လာ လည်းပဲတာဝန်ရှိတာပါပဲကျွလုံကြီးကြုံပါလေတယ်နဲ့မကျွလုံမဲနဲ့ရှောင်လိုက်တယ်ဆိုလို့ရှိရင်မကျွလုံမဲနဲ့နေလိုက်တယ်ဆိုရင်ကိုယ်လည်းပဲသိခါမကြဒီလိုပါလည်းပဲမထိခိုက်အလုံးကောင်းတဲ့အလုပ်ပဲအဲဒီလိုအလေးစားလေးတွေဟာတခါချောင်းတစ်ခါချောင်းအခါခါချောင်းပါများလို့ရှိရင်အလေးထားကောင်းလို့ဖြစ်သွားတာပဲ အဲ့ဒါလို့သူ့တောင်းထားတဲ့အလေးထားကောင်းလေးတွေလည်းပဲမပြတ်ဖို့ရာအတွက်ဆက်လက်ထိန်းသိမ်းဖို့ဒါဝတရားရှိပါတယ်ဆက်လက်ထိန်းသိမ်းနိုင်လေတွေကိုမှလူအကျင့်သိက္ခာတွေတက်နေပြီပဲသူတစ်ပါးလည်းပဲကိုယ်အတွက်နဲ့တက်တာနေပြီပဲအဲ့ဒါလည်းပဲဆောင်းဝဲအချက်ကိုလည်းပဲဆက်လက်ပြီးတော့ ပေါက်ဖို့စက္ခစက္ခအဲရှောင်ကျင်ဖို့ဒါလေးဒါလေးလည်းလိုတာပါပဲစက္ခစက္ခရှောင်ကျင်ဖို့လည်းပဲအရေးကြီးတဲ့လူမှုတရားတစ်ခုပါပဲအဲဒီလူမှုတရားတစ်ခုကိုအရေးကြီးတဲ့လူမှုအခြေခံကြတဲ့လူမှုတရားကိုမပြတ်မခွက်ဖဲနဲ့ပေါ့လေမပေါ့ဆာပဲနဲ့ဆက်လက်ပြီးတော့ မလင်ဟင်းရရအောင်မလင်ရမလင်ရအောင်မပြက်ွက်ရအောင်ပေါ့လေကောင်းတဲ့အလေးထားလေးကြီးဆက်ပြီးတော့သတိထားနေရတယ်ကောင်းပါလေသတိမထားနိုင်ရင်အပမာဒသတိထားနိုင်လို့ရှိရင်အပမာဒဆောင်းပွဲဖြစ်ဆောင်းဖို့အတွက်ပြက်ွက်ပါကပမာဒတဲ့ဆောင်းပွဲချက်ဆောင်းဖို့အတွက်မပြက်ွက်ပါကအပမာဒဒီလိုလည်းပဲယူလို့ရပါတယ်ဒီမှာ <clears throat> we have <clears throat> we have uh, human responsibility to abstain from what should be abstained and observe what should be observed. <clears throat> Even when we are confronted with a situation where we may we are just thrown into a situation where we might commit uh, some immoral deeds, then we purposely abstain from committing this immoral deed, then one will not be defiled, at the same time others will not be harmed. Such is a good practice. If we do the practice once, twice, thrice, many times, then it becomes a good, good, uh, good habit and we should accumulate such habits into a good practice. We are duty bound to uh, observe this uh, duty, and we should sustain this practice as much as we sustain. We are uplifting ourselves. At the same time, others are saved. Others are safeguarded. So we need to observe what should be observed. And if we continue to do that, make it a good habit, this becomes a basic human duty. Not feeling to observe, what should we observe, not feeling to neglect, what should, what should be, what you uh, what should be uh, observed. <clears throat> then it becomes a good habit. We have to be mindful of that, careful of that. That will be apamada, and if we do not do that, it will be pamada. So uh, to remember is uh, to, sim to simply remember is uh, when it comes to abstaining, what should we abstain? If we are diligent, we, if we are diligent in abstaining, then it will be apamada, and if we are negligent, this will be pamada. And when it comes to observing, if we do not fail to observe what should be observed, then it will be avamara, and if we fail or neglect or forget to observe, what should we observe? This will be pamara. ကျင့်ခါညာမှာတရုပ်ပြထားတာတော့ပမာရဆိုတာစိတ်တတဝေါသက်ကောဝေါသက်ကနုပ္ပဒါနံပမာရောလို့ကြပါမယ်စိတ်တတမိမိရဲ့စိတ်ကိုဝေါသက်ကောစွန့်လွတ်ထားခြင်းခွင့်လွတ်ထားခြင်းလွတ်လပ်ခွင့်ပေးထားခြင်း ဖြစ်ခြင်းဖြစ်တော့ဟာဆိုလို့မျိုးပေါ့အထိန်ချုပ်နည်းနည်းမှမရှိပဲနဲ့လွတ်လပ်ခွင့်ပေးထားတာပေါ့လေတခါလောက်မှားလို့ဖြစ်ရင်ပတိတရားနဲ့တောင်ကဖြစ်ပြီးတော့မတင်ဘူးဆိုပြီးတော့သိသိရမယ်အစားမသိသိတော့ပဲနဲ့ပေါ့လေဆက်လက်ပြီးတော့စိတ်အလိုကျတွတ်ထားတာလေမှားပြီးမှားတာပေါ့ ဝတ္တကနုပ္ပဒါလဆိုတာအဲ့ဒါလို့စိတ်အလိုရသွထားရေးမှာခွင့်ပေးထားတာခွင့်လွှတ်ထားတာလွတ်လပ်ခွင့်ပေးထားတာပေါ့လေတခါမှတခါမှတတိယတတိနဲ့ပြန်ပြီးတော့သိကြည့်ရမယ်ဆိုမသိကြည့်ရတဲ့ဖြစ်ချင်ဖြစ်တော့ဆိုပြီးတော့လွတ်လပ်ခွင့်ပေးထားတာအဲ့ဒါကိုပဲပမာဒလို့ဒီလိုပြုခေါ်ထားပါတယ် ဘယ်မှာစိတ်ကိုလွတ်ထားတာလို့စိတ်လိုကြခွင့်လွတ်ထားတာလို့လို့ဆိုလွတ်ခွင့်ပေးထားတာလို့ဆိုတော့ကာယတုစရိတေဝဟောရှိဒုစရိတေဝမနောဒုစရိတေဝစိတ်တဆဝစေကဝစေကနုပဒါနာကာယတုစရိ၃ပါးဟောရှိဒုစရိ၄ပါးနဲ့မနောဒုစရိ၃ပါးအုပ်စုအနေအချင်းဒုစရိ၃မျိုးပေါ့လေဒုစရိ၃ပါး ဒီဒီအတွက်အဖြစ်ဆိုလို့ရှိရင်တော့10ပါးပေါ့အဲ့ဒါမှာစိတ်ထုတ်ထားလိုက်တာတခါတလေတမ်းခိုးပြီးတော့လေတော့အဲ့ဒီခါမျိုးကတတိနဲ့ပြန်ပြီးတော့သိစေရမှာဒါမတော်ဘူးဆိုတာပေါ့လေချက်စရာကြီးကြောက်စရာကြီးပဲဆိုတာမသိတဲ့လုပ်သူပဲဆိုတာသတိရပြီးတော့မသိရှိတော့ပဲနဲ့လွတ်လပ်ခွင့်တခါလေးဆက်ပြီးထားလိုက်တာပါ အဲ့ဒါလို့ဆိုလို့ရှိရင်ဒါသိုးတရားတွေပြက်ကွက်သွားပြီအဲ့ဒါကတော့ကျန်စာပမာရလို့ဆိုပါမှာပဲသူစိတ်၃ပါးစိတ်လိုချသွတ်ထားခြင်းလို့လက်ပမာရအဲ့ဒီစိတ်၃ပါးစိတ်လိုချသွတ်ထားပဲနဲ့မမားရအောင်ထိနေတခါလေမှားသွားပြီဆိုလို့ရှိရင်လည်းနောက်ထပ်ဒီလိုလားဒီမမားရအောင်လည်းပဲစိတ်လိုချလွတ်ထားအောင် တတ်နိုင်ဆုံးစိတ်ကိုထိထုတ်အဲထိထုတ်လို့ရှိရင်တော့အပ္ပမဒခေါ်တာဝင်တယ်အဲ့ဒါလိုခွဲခြားပြီးတော့ဘုရားမြတ်စွာဟောထားပါတယ် In the text is given this uh, <clears throat> saying, indulging oneself, leaving the mind uncontrolled, not even a small amount, as regards these unwholesome deeds. Suppose you make a small mistake once, and instead of having a sense of urgency, with fear, uh, you are you still go on doing it, committing mistakes, one after another, without restraint, leaving the mind uncontrolled. This is Amara. Where do where do this uh, where does the mind uh, is uh, where where where does one indulge oneself or in which aspect is one's mind uncontrolled in respect of the leaders? three physical immoralities, four verbal immoralities, and three mental immoralities. Altogether ten. So one does not, instead of uh, restraining oneself, one is, one's mind is not controlled, one does not control oneself in respect of these immoral deeds. If at times one may commit something, for instance killing, and if one uh, does not practice the restraint of this immoral deed without any shame and fear, then this is the cross form of pamara. You are failing in human duty towards the society. On the other hand, if you practice restraint, controlling yourself, not indulging yourself, and even if you make one mistake at one time, you restrain yourself, you remember it with a sense of urgency, and you correct yourself and practice the restraint, then this will be abhamada. This is what the Buddha has said. ပမာဒကတော့စိတ်အထိန်ချုပ်ဝင်ရှိတော့တစ်ဖက်သားပုဂ္ဂိုလ်အကူအညီပေးရမယ်ကိုတရားတွေချုပ်တယ်ပြီးတော့လူကျူးတယ်စော်ကားတယ်ဒုက္ခပေးတယ်ဆိုတဲ့သဘောသိရောက်ပြီးတော့အဲ့ဒါမတော်တဲ့အလုပ်မုန်းတိရင်ရရင်ရှားเสียကောင်းတဲ့အလုပ်ပဲလို့သိရှိပြီးတော့ ကိုယ်တိခါကိုကိုထိမ့်တယ်တစ်ဖက်သားပုဂ္ဂိုလ်လည်းညှာတာထောက်ထားပြီးတော့ဗောလေသူဝတ္တရားမပြည့်ရအောင်လို့ထိမ့်ချုပ်လိုက်တယ်ဆိုလို့ရှိရင်တစ်ဖက်သားပုဂ္ဂိုလ်ကိုကိုယ်ကိုယ်ကိုလည်းပဲအရှိအကြောက်ရှိပြီးတော့တစ်ဖက်သားပုဂ္ဂိုလ်လည်းပဲညှာတာထောက်ထားရရောက်သွားတာပါပဲဆိုပမာရကလူကျုစော်ကားတဲ့သဘောဆောင်ပြီးတော့အပမာရကတော့ Again, the difference between pamara and apamara. As for pamara, one does not control oneself, leaving the mind uncontrolled, unrestrained, then feeling in the duty towards the society, instead of helping others, you are not, you are harming others. On the other hand, knowing that such things are despicable, you restrain yourself, control yourself so that you are not defiled, then at the same time others also will be safeguarded. It amounts to sympathetic feeling towards others, in, in which case you are sustaining the human responsibility, human duty with the practice of moral shame and moral fear. So you practice more shame and more fear towards yourself with uh, being ashamed and fearful of doing unwholesome things. You restrain yourself. At the same time, you are safeguarding others. In short, if you uh, if you commit unwholesome deeds, then this will be pamada, and if you have sympathetic feeling and practice well restraint, this is apamada. ကျမ်းစာပမာဒနဲ့အပမာဒဖြစ်ပုံပါပဲဒါအလတ်စပမာဒအပမာဒဖြစ်ပုံကတော့ကာမဂုဏ်နဲ့ပတ်သက်ပါတယ်ပစ္စတုဟာကာမကုနေတုစိတ်တတဝေစိကောဝေစိကောနပ္ပတနာကာမဂုဏ်၅ပါးဆိုတာဒါတော့ဉာဏ်အာယုကာမဂုဏ် အကြအာယုကာမဂုဏ်အနတ်အာယုကာမဂုဏ်အရသာအာယုကာမဂုဏ်နဲ့အထိတိအာယုကာမဂုဏ်၅ပါးရှိပါတယ်ဒီကတော့ကိုယ်စိတ်ကြိုက်ဖြစ်တဲ့ညံ့လို့တဲ့ချစ်ခင်စရာကောင်းတဲ့အလေးပြုရတဲ့အသင်အတန်အနတ်အရသာအထိတိပေါ်လို့အဲ့ဒါကြီးပါဠိလို ကာမကုဏလို့ခေါ်ပါတယ်လူကျင်စရာလည်းဖြစ်တယ်အဲ့ဒီလူကျင်စရာတွေလူကြီးနဲ့မောကြတော့လူကျင်စရာအရာဝတ္ထုတွေကမေမောတဲ့ပုဂ္ဂိုလ်ကိုမလွတ်ရအောင်လို့နှုံဖွဲ့ထားတယ်လည်းဖြစ်တာမလို့ကုဏလို့လည်းခေါ်တယ်လူကျင်ပွယ်ရလူလာတဲ့ပုဂ္ဂိုလ်တွေကိုနှုံဖွဲ့ကြောင်းနှုံဖွဲ့တတ်တဲ့တရားဟုတ်တယ် စိတ်ဆရာကြီးအာရုံတွေကကပ်ပြီဆိုလို့ရှိရင်အဲ့ဒီအာရုံကကြိုက်နေတဲ့ပုံကိုခွာလို့မရအောင်ခါတဲ့သူကတော့ဖွက်တုတ်ချီထားတော့တယ်ဒီမှာအဲ့လိုသဘောရှိပါတယ်အဲ့ဒါပါဠိလိုကာမကုဏလို့ခေါ်ပါတယ် touches the gross form of pamada and abhamada. Now we come to the medium form of pamada and abhamada. is concerned with sensual pleasures, kama guna. There are five courts of sensual pleasures. Objects of seeing, visible objects, objects of hearing, objects the taste, objects of taste, and objects of uh, smell, then uh, tangible objects, objects of touch which are desirable objects known as karma guna. As since the desirable objects tend to bind the person who desires them, it is known as guna. It, it is binding, tying up. It is quite correct. When one desires something, this becomes an object of passion and this object tends to bind the, the, the person concerned. Hence the name Kama Guna. အစင်းလေးမြင်လို့အစင်းလေးကြိုက်တဲ့ပုဂ္ဂိုလ်ဟာအဲ့ဒီအစင်းလေးကမခွာကျင်တော့ကိုမမောတဲ့ကိုကြိုက်တဲ့အစင်းလေးကမခွာကျင်တော့ဟမ်သူကမမောနေတာမမောနေတော့ဟိုအစင်းကလည်းကောင်းရင်ကောင်းသလောက်မလို့ရအောင်တုံ့နှောင်ထားတာအတန်ကြိုက်တဲ့ပုဂ္ဂိုလ်ကလည်းအတန်လေးပါဆွဲနေတော့ အဲ့ဒီဒါလေးကသူ့တုတ်ဆောင်ထားတာအနတ်ကြကြပုဂ္ဂိုလ်လည်းပဲအနတ်အာယောကနေပြီးတော့သူ့ကိုတုတ်ချီထားတော့အရသာကြိုက်တဲ့ပုဂ္ဂိုလ်လည်းပဲအရသာဆွဲနေတော့အဲ့ဒီအရသာတုတ်ဆောင်ထားအတွေ့အထိကြိုက်တဲ့ပုဂ္ဂိုလ်လည်းပဲအတွေ့အထိအာယောကနေပြီးတော့အဲ့ဒီတွေ့ထိမမောတဲ့ပုဂ္ဂိုလ်ကိုမလို့ရအောင်တုံ့နှောင်ထားတယ်ဆိုတာကိုယ်လေးနဲ့ဆက်ဆက်ပြီးတော့ခြေပါလိမ့်မယ် ဒါကာမကုဏရဲ့အတိတ်ပဲပါပဲကွာဆိုတော့ဒီနေရာဌာနမှာကာမကုဏမှာဘောဒီကာမအရာနှမျိုးခွဲထားတာရှိပါတယ်ဝတ္ထုကာမနဲ့ကိလေသာကာမဆိုတာဝတ္ထုကာမဆိုတာကလိုချင်စရာမျက်မောစရာဝတ္ထုကာမခုနအမြင်ကောင်းကြားကောင်းနားကောင်းရတာကောအထူးကောင်းဒါလိုချင်စရာမျက်မောစရာပေါ့ အဲဒါဝတ္ထုကာမလို့ခေါ်တယ်လူကျင်မှုတဏှာကိုတော့ကိလေသာကာမလို့ခေါ်ရတယ်ဒီမှာလူကျင်စရာနဲ့လူကျင်တာနှစ်မျိုးပေါ့ဒီမှာကွာပါတယ်သူတုံ့နှောင်ထားတာကတော့လူကျင်စရာအာယုံလည်းတုံ့နှောင်ထားတာသူကလူကျင်ပြီဆိုလို့ရှိရင်လူကျင်စရာအာယုံကလူကျင်သူကိုအဲ့ဒီအာယုံကမလွတ်ရအောင်တုံ့နှောင်ထားတယ်ဆိုတာ ကိုယ်အဖြစ်နဲ့ဟောဒီတွေးဆကြည့်ပေါ့အဲတွေးဆကြည့်လို့ရှိရင်လူကျင်စရာနဲ့လူကျင်တာကိုယ်ပြီးတော့ပေါ့ဒီလူကျင်စရာတွေကိုယ်ကလူကျင်လို့လူကျင်စရာကကိုယ်ကိုမလို့ရအောင်လို့ခါရတဲ့မှာတုံ့နှုံထားတယ်ဆိုတာပေါ့ဒီပေါ်လာပါပါပဲ When one sees a visible object, especially a desirable one, attractive one, then one tends to want it, want to get it, or want to see it, and one does not wish to go away, get away from this visible object. One will go on wanting to see it. As much as this visible object is attractive, then one will be more and more desirous. The same goes with sound or voice. When the sound of the voice is desirable, pleasant, and attractive, it is bound to bind the hearer or the listener. Same thing with the smell. It can, if the smell is good, as much as the smell is good, it can bind the person who is who likes this smile, smell. And it comes to uh, taste. As the food is tasty, as much as the food is tasty, then this will uh, always desire and this will bind, this will bind the person who desires it. And also the tangible object, the thing which touches the body, as much as this tangible object is attractive and desirable, it will bind that person. It will, the person, it will be attracted to the person so that the person will not wish to go without it, to get away from it. You can imagine it from your own personal experience. Such is the meaning of karma guna. Again, karma guna is of two kinds. Uh, karma is of two kinds, namely vatu karma and kilesa karma. Vatu karma, objective defilement, something which is desirable, such as a, pleasure, a pleasant visible object, a beautiful visible object, a pleasant smell, and so on. These things are known as Vatu Kama, objective defilement. And we have this Kilesa Kama, objective defilement, is Tatna, wanting it, desiring it. So uh, this uh, Vatu Kama tends to bind the person, become attractive, can tends to attract that person who desires this true karma. So this also you can imagine from your own personal experience. ရသုံးစကားနဲ့ပြောလို့ရှိရင်ချစ်ခင်စရာမျက်နှာစရာမမောစရာကောင်းတဲ့ မြင်ခွဲလေးတွေကိုမြင်ကျင်တာဟောကြည့်ကျင်တာမြင်ကျင်တာနားထောင်ကျင်တာပြီးတော့ရှူကျင်ဆိုင်ကျင်တာရတာကောင်းလေးတွေစားကျင်တာထိတွေ့ကောင်းလေးတွေထိတွေ့ကျင်တာဟောဒီမှာအဲဒါကဟာကိလေသာကာမခေါ်တာပါပဲဒီမှာလူရင်းနေမဟုတ်ဘူးအဲဒါစိတ်ကြိုက်ကာမဂုဏ်အာယုန်တွေကိုမြင်ကြနာစာထိတွေ့ရပြီဆိုလို့ရှိရင် ပြောလို့ရွှင်လို့နေရာထိုင်ရတာကောင်းလို့ဆန္ဒလို့အဲ့ဒါကိုတော့ကာမကုဏသုခလို့ခေါ်ပါတယ်အတူကောဆိုလို့ရှိရင်ကာမသုခလို့လည်းခေါ်ပါတယ်ကာမချမ်းသာတဏီကာမဂုဏ်ချမ်းသာလို့ဆိုပါတယ် To make a symbol when it comes to a desirable object, one will wish to see it if it's a visible object. One will wish to smell it if it's a desirable odor. One will wish to listen to it if it's a desirable sound or voice. One will wish to taste it or take, uh, uh, eat it if it's a tasty object. And one will wish to touch it if it's a desirable tangible object. And this is kilesa Kama, subjective defilements. And uh, when it comes to these sense of pleasures, sense, sense, sense objects, by cause of sense of pleasure or sense objects, when one enjoys such things, then there's a sense of well-being and happiness, and such is kama guna sukha or kama sukha, sense pleasures, happiness of တချို့ပုဂ္ဂိုလ်တွေကဒုစရိုက်တရားတွေကိုရှောင်ရှားရေးမှာတာဝန်တရားမပြုတ်ခဲ့ကြပါဘူးလို့ကာမဂုဏ်ခံစားရေးတော့သိလို့ကြထုတ်ထားကြပါတယ်။ဘာဖြစ်လို့လဲဆိုတော့ကာမပုံသားပြီးပြီပေါ့လေ။ကာမပုံထဲမှာလာရောက်ပြီးတော့จิตစားရတာဖြစ်တော့ကာမတဏှာရဲ့အလိုကြပေါ့လေ ရှိရတာကိုကောင်းတာတွေမြင်ကြားရင်နိုင်ရင်စားရင်ကြည့်ပြီးကောင်းတဲ့ကောင်းတာတွေလည်းမြင်ကြားနာစားကြည့်ပြီးကောင်းပြီဆိုတဲ့ဟာလေးတွေလည်းမြင်ရင်လိုက်ကြားရင်နိုင်ရင်စားရင်ကြည့်ပြီးဟိုရတယ်အားရတယ်ကျင့်တတ်တယ်တင်းနေတယ်မရှိပါဘူးဒါပဲအဲ့ဒါနဲ့ပဲချိန်ကုန်သွားတာပဲဒီမှာအဲ့ဒါနဲ့ပဲပြီးတိအောင်ကောင်းသီလအောင်ကောင်းပြီးတော့ပျော်ကြတာပါပဲအဲ့ဒီလိုကာမဂုဏ်အာယုတွေပေါ်မှာ စိတ်လွတ်ထားတာတဲ့တတိနဲ့ပြန်ပြီးတော့သိသိရမှမကြည့်ပဲနဲ့ဆက်ဆက်ပြီးတော့လွတ်လပ်ခွင့်ပေးထားတာအဲဒီလိုလွတ်လပ်ခွင့်ပေးထားတဲ့အခါမှာချုပ်ကြံတဲ့အလုပ်ကကောင်းတဲ့အလုပ်တန်ရှင်းတဲ့အလုပ်ကုသိုလ်အလုပ်ဆိုတာအဲ့ဒါဒီမိတ်သွားပြီပေါ့အဲ့ဒါဒီလေဟင်းသွားပြီပေါ့အဲ့ဒါဒီပြက်ကွက်သွားပြီပေါ့ ချိုးချနိုင်လေကောင်းလေဆိုတာပေါ့လေအဲ့ဒါလေးလေနှင်းသွားပြီပေါ့ဟိုထဲမှာပဲနင်းမိုးသွားတာဘုရားဒါလေးလေနှင်းသွားတာပါအဲ့ဒါကိုပဲပမာဒလို့ခေါ်တာပါပဲအဲ့တော့သူစိတ်တရားတွေမှာအာခုနဟိုလေနှင်းတယ်လို့ပေါ့လေသူကလည်းပဲဒီမှာကောင်းလို့အာယုန်ဒီပေါ်မှာလည်းပဲစိတ်လိုချလှုပ်ထားပြီးတော့ ချုပ်ကြံတယ်လို့ကောင်းမှမသိတော့အဲဒီပေါ်မှာပဲကောင်းတဲ့အလုပ်တွေတာရှင်းတဲ့အလုပ်တွေပေါ့လေပြက်ကွက်နေရင်သွားတာပမာဒဖြစ်သွားတာချိုးကြတယ်သူကချိုးကြပြီဆိုလို့ရှိရင်တော့အပမာဒဖြစ်တာပဲ။ As for some people though they do not fail to abstain from luxury does immoral deeds committing immoral deeds when it comes to sensual pleasures, five causes of sensual pleasures, karma guna, they leave their mind uncontrolled. They indulge in them, in sensual pleasures. <clears throat> For them, as sentient beings, they, it, they, they consider this as, as natural to enjoy sense objects with karma tanah. Attachment, wishing to see good things, uh, pleasurable objects, wishing to hear pleasant sound, and so on, and wishing to see better and better visible object, more and more beautiful object, more and more pleasant sound, listening to more and more pleasant sound and so on, in an insatiable manner so that they don't get satisfied. And in this way, they while their time, they spend their life by enjoying these five causes of sense of pleasures, leaving their mind uncontrolled, indulging in them, not knowing how to practice the restraint with mindfulness, leaving their mind uncontrolled, not knowing that restraint is good, not realizing that restraint is restraint is purity, restraint is kusala, wholesome, forgetting them as much as one forgets, one will fail, one will be failed, one will fail to practice the restraint, the restraint, excuse me. <clears throat> and this is pamara. As much as one uh, is one fails or neglects, uh, uh, one, one fails to uh, abstain from dosaridas with mindfulness, one also forgets or fails or neglects to practice the restraint of one's <coughs> own mind as regards the five causes of sense pleasures. That is feigning, uh, negligence, and pamada. If one practices restraint as much as one can, then this will be apamada. ဒီတစ်ဖြစ်ယဟန်တော်ဒီယောဂီတွေဆိုလို့ရှိရင်ရသဗျလေးနဲ့တင်းတည်တတ်လို့ရှိရင်စံတုတ်တိခေါ်တာပဲ။ တင့်တယ်နဲ့ကျဉ်တ်တယ်အားရနေတာပေါ့လေဒီလက်လေးလေးအဲ့ဒီတင့်တယ်မှုဟာအင်းမြတ်တော်ဥစ္စာလို့ဒီလိုဆိုထားပါတယ်ကွာမတင်းနေရင်တော့မဝဘူးဆိုလို့ရှိရင်တော့အလိုပြည့်တယ်ရှိမဟုတ်တော့အလိုပြည့်တယ်ကိုမရှိတော့ရလေလိုလေဆိုတာပေါ့အဲ့လိုဖြစ်တာဒီတော့ကာမဂုဏ်အာယုံမှာစိတ်အလိုကြလွတ်ထားသမျှတော့ ရလေလိုလေဆိုတော့တမျိုးပြီးတမျိုးရိုးသွားလို့ရှိရင်နောက်တမျိုးအဆန်းနေလိုက်ပြီးတော့ရှားတော့တာပဲနော်ဒါဒီချက်ပြောရလို့ဆိုအများကြီးပြောစရာရှိပါတယ်အဲ့ဒီလိုဆိုလို့ရှိရင်မိတဏ္ဍမှာရှိနေတဲ့ကိလေသာကာမဟာကိလေသာကာမမကင်းတဲ့ပုဂ္ဂိုလ်ကိုရဲတာရအောင်ကျွန်းတဖွဲပေါ့လေ ရှာခိုင်းနေတော့တာပဲရှာဟာရှာဆိုတော့တရားတရားနဲ့ရှာနေတာပဲအဲဒါကိုဘုရားမြတ်စွာကဥသောလောကအတ္တိတောတထာတာတော်လောကတိယောကိုပါတတ္တဝါပေါင်းဒီတဏှာသမားတွေပေါ့ကာမသမားတွေကိုပြောတာပါအတ္တိတောရသမြလည်းမတည်နိုင်မဝနိုင်ကြီးမကျေနပ်နိုင်ကြီးဖြစ်၍ဥသောအလိုဆန္ဒမပြေဝ လိုနေတာပဲကွာဘယ်လောက်ပဲဖြည့်ပြီးမပြည့်ဘူးတဏှာတာတော့လူကျင်တတ်မဲ့ဆာလောင်မှုတဏှာရဲ့ကြီးကျွန်းတစ်ခွဲရှိ၏လို့ဆိုရတယ်တော့တဏှာရဲ့ကြီးကျွန်းတစ်ခွဲရှိရတယ်ဆိုလို့ရှိရင်ချိုးချံတဲ့သဘောကမရှိတော့ကာမဂုဏ်ထဲမှာပဲနင့်မိုးပြီးတော့ဒါနဲ့ပဲယဉ်မိုးပြီးတော့ဒါနဲ့အချိန်ကုန်ပြီး ဝေးသိအောင်ကောင်းသေးလောက်အောင်ကောင်းတာလည်းပဲပြီးရတာပါပဲဒီမှာဒီတော့ချို့ကြနိုင်ဖို့အရေးကြီးပါတယ်အထူးသဖြင့်ကိုယ်မပိုင်ဆိုင်တဲ့ကာမဂုဏ်တွေမှာချို့ကြနိုင်လို့ရှိရင်ကိုယ်ကောင်းတယ်ကိုယ်ပိုင်ဆိုင်တဲ့ဟာပဲဖြစ်စီစိတ်လိုကြအတော်မထားပဲနဲ့ထိမ့်ချုပ်ဖို့သိအရေးကြီးပါတယ်မထိန်ချုပ်နိုင်ဘူးဆိုလို့ရှိရင်တော့ဒီချမ်းသာပဲရမှာပဲကာမဂုဏ်ချမ်းသာတဲ့အစာပေါင်းမြတ်စွာသာတဲ့ အေးချမ်းတဲ့ချမ်းသာတော့မရဘူးဒီတော့ကာဝံချမ်းသာတဲ့အစာဘုံမြတ်စွာတာရဲ့ချမ်းသာမှုလိုတဲ့ပုဂ္ဂိုလ်ဟာတတ်နိုင်လို့မကင်းစကောင်းနဲ့ကာမဂုဏ်မှာတော့မကင်းစကောင်းလို့ထားပါတော့ကင်းစကောင်းပြီဆိုလို့ရှိရင်ချို့ကြမှုပဲရှိတော့တာပါပဲချို့ကြဆိုင်လေးကောင်းနေပါပဲ Now this is true especially for monks and yogis. They should be content with whatever they have or given. Contentment is good, satisfaction is good. This is sandhuti. It's a noble thing, a good thing. If one is not satisfied or never content with one, one with anything, one uh, one is given, then there will be always wanting and wanting, and there will be no end to it, leaving the mind uncontrolled as regards the five causes of sensual pleasures, there will be more and more ones. And uh, of course, uh, from ordinary wanting to more and more, much, much more desires, greed, and so on. And if we expand on this subject, there's much to talk about. For those who are not free from this uh, kam, uh, kilesa karma, subjective defilements, they become servant to tanna as is given in the expression no logo adalido tanna daso. For logo means all beings. All beings are wanting and wanting, there's no end to their want. And however much their, their want is fulfilled, there's no end to it, so that they become tanna daso, servant of tanna or craving so that one becomes intoxicated with sense, five causes of sense pleasures, leading to deadly pleasures or fatal happiness. One should uh, practice restraint, especially uh, as, as regards those sense objects which do not belong to one oneself, or even if the object, sense object, depend, uh, uh belongs to oneself, one should be able to restrain practice the restraint, not to leave the mind uncontrolled and indulge oneself. So uh, uh, then only you'll be able to realize peace and happiness which excels manifold